ခန်းကြီး9အငယ်1မှ12ဖိလိတိလူတို့သည်ဘုရားသခင်တစ်တာတော်ကိုယူ၍အေဗန်ဒေဇာမြို့မှအာဆုတ်မြို့သို့ဆောင်သွားကြ၏ဘုရားသခင်တစ်တာတော်ကိုဒံဂုံကျောင်းတဲသို့တွင်၍ဒံဂုံအနားမှထားကြ၏အာဆုတ်မြို့သားတို့သည်နန်းနှင့်စောစောထားကြသောအခါဒါဂုန်ဒီသာရဖျားဤတစ်တာတော်ရှိ၌မြေပေါ်မှလဲ၍ပြက်ဝလျက်ရှိသည်ကို တွေ့သည်ဖြင့် သူကိုယူ၍သူ၏နေရာ၌တင်ထမ်းပြန်ကြ၏တပန်နက်ပြန်နနဲ့စောစောထားကြသောအခါဒါဂုန်သည်ဒါရဖျား၏တစ်တာတော်ရှိ၌မြေပေါ်မှလဲ၍ပြက်ဝတ်လျက်ခေါင်းနှင့်လက်ဝါးနှစ်ဖက်ပြက်၍တကားခုံပေါ်မှတင်လျက်ဒါဂုန်၌ကိုတိတိရှိသည်ကိုတွေ့ကြ၏ထိုကြောင့်ဒါဂုန်၏ယေပရဟိတ်များ ဒါဂုံကျောင်းသို့ဝင်သောသူများတို့သည် အာစုမြို့၌ရှိသောဒါဂုံကျောင်းတကားခုံကိုယနေ့တိုင်အောင်ကြော်နှင်းလေမရှိကြအာစုမြို့နှင့်မြို့နယ်၌နေသောသူတို့အပေါ်မှာဒါရဖျားသည်လေးသောလက်တော်နှင့်ဖြတ်တော်မူ၏မြင်းတရိပ်အနာနှင့်လည်းဒဏ်ခတ်တော်မူ၏ ။အာဇုတ်မြို့သားတို့သည်ထိုအမှုကိုမြင်လျှင်၊ဣသရေလအမျိုး၏ဘုရားသခင်သည်ငါတို့နှင့်ငါတို့ဘုရားဒါဂုန်အပေါ်မှာလေးသောလက်တော်ကိုတင်တော်မူသည်ဖြစ်၍၊ထိုဘုရားသခင်၏သေတ္တာတော်ကိုငါတို့တွင်မရှိစေရဟုဆိုလျက်၊လူကိုစေလွှတ်၍ဖိလိတ္တိမင်းအပေါင်းတို့ကိုစုဝေးစေပြီးလျှင်၊ဣသရေလအမျိုး၏ဘုရားသခင့်သေတ္တာတော်ကိုအဘယ်သို့ပြုရပါမည်နည်းဟုမေးလျှောက်ကြ၏။ မင်းများကလည်းဣဒရလမျိုး၏ဖျားသခင်တစ်တာတော်ကိုဂါသမျိုးသို့ ဆောင်သွားစေဟုစီရင်သည့်အတိုင်းဆောင်သွားကြ၏ထိုမျိုးသို့ ဆောင်သွားသောနောက်ဒါရဖျား၏လက်တော်သည် ထိုမျိုး၌ကြီးစွာသော ဖြစ်စည်းခြင်းကိုပြု၍မြို့သူမြို့သားအကြီးငယ်တို့ကိုဒဏ်ခတ်တော်မူသည်ဖြင့်ကိုအတွင်း၌မြင်းတရိအနာကိုခံရကြ၏တပံဖျားသခင်တစ်တာတော်ကို အေချုံမြို့သို့ပို့လိုက်သည်ဖြင့်ထိုမြို့သို့ရောက်သောအခါမြို့သူမြို့သားတို့ကငါတို့နှင့်ငါတို့လူများကိုတတ်စေခြင်းကဣဒရလမျိုး၏ဖျားသခင်တစ်တာတို့ကို ဆောင်ခဲ့ပါသည်တကားဟုဟစ်ကြော်လျက်လူကိုစေလွတ်၍ဖိလိတိမင်းအပေါင်းတို့ကိုစုဝေးစေပြီးလျှင်ဣဒရလမျိုး၏ဖျားသခင်တစ်တာတို့သည်ငါတို့နှင့်ငါတို့လူများကို မတတ်စေခြင်းကလွတ်လိုက်ကြကုန်အံ့ မိမိနေရင်အရက်တို့တွားပါလေစေဟုဆိုကြ၏အကြောင်းမူကားဘုရားသခင်သည် အလွန်လေးသောလက်တော်ကိုတင်တော်မူသည်ဖြင့်တမျိုးလုံးသေစေတတ်သောအနာရောဂါနှံ့ပြားလေ၏သေပင်နှင့်လွတ်တော်လဲမြင်းတရိုက်နာဖြင့်တန်ခတ်ခြင်းကိုခံရ၍ထိုမျိုးအော်ဟစ်သောအတန်သည်မိုးကောင်းကင်သို့တက်လေ၏